2023ခု2023ခုနှစ်ဧပြီလ22ရက်စနေနေ့ယနေ့9နာရီချိန်ဒီတော်ရဓမ္မကမ္မထာလမ်းစဉ်ဘောဓိယယပိုင်း329ခုသုံးချကျင်လာမြပဒံပိုင်း58ဇာနာပစ္စည်းပိုင်းနှစ်မိရဘုန်းကြီးတို့ဇာနာပစ္စည်းပြောနေပါဒီဇာနာပစ္စည်းမှာ ဇိုင်ငါလေးတွေသိထားရမယ်ဇိုင်ငါတော့ဝိတေဝိစာဒပီတိဝေဒနာပေါ့နော်ဝေဒနာဒုက္ခဝေဒနာဝိခဝေဒနာနှမျိုးရှိတော့နော်ဒေါမနတဝေဒနာလည်းပါတော့ဝေဒနာ၃မျိုးပေါ့ဒီဝေဒနာ၃မျိုးကိုဇံပိုင်းဆိုရင်တော့ဒုက္ခဝေဒနာနဲ့ဝိခဝေဒနာပေါ့အင်း အကုသိုလ်ပိုင်းမှာလည်းဒီဆံတရားတွေရှိတဲ့အခါကျတော့သူကတော့တောမနတဝိနာတောမနတောနဥပ္ပကဝနာဒီလိုသုံးမျိုးထိသွားတော့တော့ကျင့်ကြအပြင်ဘုန်းကြီးတို့မှတ်ထားပါဇာနာပစ္စယောတိဇာနင်္ဂာနိဇာနင်္ဂာဆိုတော့ဇာနင်ဆိုတော့ဝိတေဝိစာရာပီတိဝေဒနာဧကကနာဝိတေဝိစာရာပီတိဝေဒနာဧကကနာဒီဆိုင်က၅ပါးပဲ ဝေဒနာဆိုတာကဘုန်းကြီးတို့သမုတ်စီပိုင်းဝင်နေတဲ့လိလာထားအောင်နော်ဒုက္ခဒေါမနတာဝိနာလည်းပါမယ်ဒေါမနတာဝိနာလည်းပါတယ်ဥပ္ပခဝိနာလည်းပါတယ်ဒါအကုန်လုံးဆိုလို့လေသူတို့နဲ့အတူရှင်မောရှင်ပဲကြာဒွေပစ္စုံညင်30ကတော့ဇံမထိုက်တဲ့တွေ့သူ့ချန်ထားတယ် ဒွေပိဇဝဉ္ဇဉ်30ကျင့်တဲ့ဇာနာသံယုတကနာဓမ္မနာဆိုဒွေပိဇဝဉ္ဇဉ်30ကျင့်တဲ့စေတသိက်တွေအဲစိတ်စေတသိက်ပေါ့နော်ဒွေပိဇဝဉ္ဇဉ်ပထမဆုံးဆရာလေးနဲ့ပြထားတာကြည့်လို့အဲ့ဒါနဲ့သူတို့ပဲအဲ့ဒါလေးကြည်လိုက်လို့ပုံရှင်းအဲ့ဒီမှာပရမဇာနင်္ဂာနီဆိုအကြောင်းဖြစ်တဲ့တရားတွေကဘာလဲဝိတဝိစာရပီတိဝေဒနာ ဧကဂရဇာနေတေကို၅ပါးဇာရင်က၅ပါးပါပဲဒီမှာတော့ဟိုတင်းညိုစိတ်ပန်းလောက်တွေသွားမကြည့်အောင်နော်ဒီမှာကြတော့သူကသမုတ်စီပိုင်းကဇာရင်က9ပါးဆိုအဲ့ဒီကိုလှမ်းမြောက်ကြည့်အောင်အကုသိုလ်ဘက်မှာအကုသိုလ်ဘက်မှာဝိဘက်ကရိယာမှာအကုန်လုံးပါတယ်အကြောင်းအနေနဲ့တော့အဲ့ဒီဇိုင်းက9ပါးရှိတာတွေကိုခြုံလိုက်ရင် သောမနတ္တဒေါမနတ္တဥပေက္ခဝေဒနာဝေ ဒါတွေကတော့ဝေဒနာကြီးပါလို့သောမနတာဝေနာပဲသောမနတာလည်းဝေဒနာပဲဝိကလည်းဝေနာပဲတရားကိုကောက်လိုက်အကြောင်းဝေနာတစ်ခုလေဒီဝေနာကဘုန်းကြီးတို့တော်တော်များများသိတာကဇံပိုင်းနေရှုနေတဲ့ပုံကိုလည်းရှိတယ်လေးလာနေတဲ့ပုံကိုလည်းရှိတော့ဒီဟာဇံပိုင်းမှာပါတဲ့ဝေနာလောက်တဲ့သွားအောင်မိတတ်တယ်ဇံပိုင်းဝေဒနာဆိုရင်ဒါတော့ဒုက္ခနဲ့ဥပ္ပခဝေနာပဲရှိတော့ဒီမှာတော့အကုသိုလ်တွေလည်းပါတော့ဒေါမနတာဝေနာလည်းပါတယ်ဒီလိုမှတ်ထားအောင် အဲတော့အကြောင်းပစ္စည်းတရားဝိတဝိဇာပိတိဝေဒနာဧကဂရာဇာနေတေဝ၅ပါးပေါ့ဒါကိုကြည့်ပြီးဘုရားကဇာနေကာနီလို့ဒီလိုပြောတာဒီဇန်စေတသိက်လေးတွေကသူတို့ကြတတ်တတ်မဖြစ်ဘူးသူနဲ့အတူ ဖြစ်ဖက်တရားတွေရှိတယ်သာသမေတာနဲ့တူရှင်ဘက်ပေါ့နော်အဲ့တော့ဘာတွေရှင်မလဲဆိုစိတ်အားလုံးရှင်မလားဆိုဝိတက်ကမနေ့ကပြောဝိတက်ကတော့ဝိတက် တာဝိတကစိတ်55ပါပဲရှင်တယ်ဝိစာရကြတော့တာဝိစာရစိတ်66ပါရှင်တယ်ပီတိရပီတိအမ်ဒုက္ခသောနာလေကပီတိ50တခုရှင်တယ်ဝေဒနာတော့စေတသိက်အလုံးရှင်တဲ့ဆိုပေမဲ့လို့ဒွေပဇောဉ္ဇဉ်30ကဇံမထိုက်တဲ့အတွက်အဲဝေဒွေပဇောဉ္ဇဉ်30ကျင့်ရမှာပေါ့ဒီလိုလေးတွေမှတ်ထားဒါကြောင့် သမုတ်စည်းပိုင်းကိုလေ့လာမှပုံနားလဲတယ်နော်အဲသမုတ်စည်းပိုင်းကနေယူပြောနေအဲ့ဒီလိုလေးနားလေထားဒုစရုံည30ဟွန်းနော်ကဝိတဝိစာရဝေဒနာပေါ့နော်ဝေဒနာကြတော့ဝေဒနာ၃မျိုးခွဲရမှာပေါ့ဒီမှာဧကဂရာလေးကြော်ပြောမယ်ဧကဂရာကြတော့တပ္ပစိတ်တာနာစေတသိက်ခုနှစ်ခုမှပါနေတော့စိတ်အားလုံးရှင်းတယ်ဒါပေမဲ့စိတ်အားလုံးတူတူကဖြစ်နေဒါပေမဲ့ဝိပစ္စောဉ္ဇဉ်30က မရဇံမထိုက်တဲ့အတွက်သူ့ကျင်ရလိမ့်မယ်ဒုစရဝိညာဉ်တစ်ဆက်ကျင်တဲ့စိတ်ကွန်ဆန်ကဝေဒနာ၃မျိုးရှိတာသောမနတဝေဒနာကြသောမနတကို62ခုမှရှိတဲ့ဝေဒနာကိုရှိပါမယ်ဒေါမနတဝေဒနာကြတော့ဒေါသမှုတွေးမှရှိတဲ့ဝေဒနာကိုယူထားတယ်ဥပေက္ခာကြဥပေက္ခာတောင်းစဉ်55ခုမှာတွေးဆောင်ရတဲ့ကျင်ထားတော့အဲဒီမှာဥပေက္ခာ6ခုကျင်တယ် ဥပ္ပခါ48ခုမှရှိတဲ့ဥပ္ပခါဝေနာပေါ့ဒီလိုမှတ်ထားဒီတော့အဲ့မှာသူတို့နဲ့ရှင်မောရှင်မအကုန်လုံးပေါင်းကြည့်ရင်ဒွေပစ္စုံကြီးအများဆုံးရှင်နိုင်တာကတော့ဒီမှာဧကကရာပေါ့တူကြည့်ပြီးတော့ဒွေပစ္စုံကြီး30ကျင်းစိတ်85ခုစေတသိက်က52ခုပြီးတော့စေတသာယုပဋိသနိကမ္မစာယု ဒုဇုံည30ကျင်းတဲ့စိတ်55ခုစေတသိက်52ခုကြည်ပြီးဘုရားဘာဟောလဲဆိုတော့ဇာနာတံပြုတ်တကနာဓမ္မနံဒီလိုပေါ့ဇန်စေတသိက်စိတ်စေတသိက်တွေဟာကုသိုလ်ရာမှာလည်းဖြစ်တယ်အကုသိုလ်ရာမှာလည်းဖြစ်တယ်ကုသိုလ်ကြောင့်မို့ကုသိုလ်စိတ်ကြောင့်မို့တော့ကကုသိုလ်စေစားရုပ်တွေဖြစ်တယ်ပုဒိခါမှုအကုသိုလ်တွေပြုလို့နေအကုသိုလ် စိတ်အကုသိုလ်စံတရားတွေကြောင့်အကုသိုလ်စိတ်စာယုတ်တွေဖြစ်တာပရိသန္တိကံစားယုတ်ကတော့ပရိသန္တိတီးနေတဲ့ချိန်ကာလလောက်ပဲဖြစ်တယ်ဒါကြောင့်သူကလည်းဖြစ်တာအကျိုးပစ္စုပန်ထဲမှာကျတော့အတွေးဆောင်ဉာဏ်30ကျင်းစိတ်95ခုစိတ်52ခုဒီဟာလေးကြည့်ပြီးတော့ပြပါအောင်လေဇာနာတံပြုတ်တကနာဓမ္မနံ ဒီဇန်စိတ်စေတသိက်ကြောင့်တော့ကဘာဖြစ်လားစေစာယုတ်တွေကံစားယုတ်တွေဖြစ်တာဒါကြောင့်တန်သမုဋ္ဌာနာနေစာရူပါဏံဒါတော့အကျိုးတရားပဲဇာနေငါနီအကြောင်းတရားဒီမှာခဏရဇာနေငါနီဆိုကောင်းဆိုလို့တော့မရအောင်နော်ကျော်ဇာနေငါနီဆိုတိုးနေတော့ဘာသွားပေါင်းလိုက်လဲဇာနေငါနီဇာနာတံပြုတ်ကနာဓမ္မနံဒီလိုသွားပေါင်းလိုက်တာမှား ပါဠိရွတ်တော့နားထောင်လို့ကောင်းတာပေါ့လေဒါပေမဲ့ကြောင်းကျိုးကွဲအောင်မရွတ်တတ်သေးဘူးဆိုပညာရှိဆရာတော်များဒီလိုမိတ်နေနော်အကြောင်းကအကြောင်းတတ်တတ်ရွတ်ရတယ်အကျိုးကအကျိုးတတ်တတ်ရွတ်ဇာနင်္ဂာနိခဏယဇာနာတံမြုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိသာရူပနံအဲ့ဒီနှစ်ခုကနောက်ကအကြောင်းပါဠိနှစ်ခုကတွဲယူလို့ရတယ် ဒါမှမဟုတ်ရှည်လို့ဟောရောရနည်းနည်းမောသလိုရှည်လို့ရင်ဖြတ်လို့ရအောင်ဇာနာသံယုတ်ကနာဓမ္မနာဒီမှာခဏရံတံသမုဋ္ဌာနာနိစ္စာရူပနာအာပိစ္ဆယတတ္တိဖြင့်ခြေစုပြုလဲဇာနာပိစိနာဇာနာပိစ္ဆယတတ္တိဖြင့်ခြေစုပြုတယ်အဲ့ဒီလိုလေးလဲခွဲခြားယွတ်တပစုဘောရဒီမှာတန်သမုဋ္ဌာနိစာရူပနာကတော့ စေစားယုံနဲ့ကမ္မစားယုံပဲပါတယ်ဒီလိုလေးမှတ်ထားပါနော်ဒီတော့မနေ့ကဘုန်းကြီးတို့ပြောနေတဲ့မဆုလေးကိုပြန်ကြည့်မယ်နော်မနေ့ကပြောနေတာကဒီဇန်တရားတွေကဝိတေဇန်ကားတွေကဝိတေဝိစာရမိတိဝေနာဧကဂရာနော်ဝိတက်ဟာသူ့ရဲ့ဆန့်ကျင်ဘက်တရားဘာလဲလို့မေးရင်အဲဌိနမိတ်တာပဲဌိနမိတ်တာရဲ့ဆန့်ကျင်ဘက် ထိလမိတ်တာဖြစ်နေဝိတက်မဖြစ်ဘူးဝိတက်ဇာနေမဖြစ်ဘူးလို့ပြောချင်တာဝိတက်ဇာနေဖြစ်နေထိလမိတ်တာအဲ့ဒီခိုက်တာမှာကင်းကွာတယ်ဘာဖြစ်လို့လဲဆိုဝိတက်ဇာနေကလည်းသူထိလမိတ်တာနိဂုဏတရားဖယ်ရှားတယ်အဲ့ဒီမှာအဓိပ္ပာယ်လေးတွေရှင်းပြတော့ဒါပါဇာတိကဆရာတော်ကြီးရှင်းတယ်ထိနမိတ်တာဆိုတာက တွေးဝေထိုင်းမင်းနေတဲ့သဘောပဲဘာအကြံမှမရှိတော့လဲအိတ်ချင်တယ်ပါစိတ်ကူးမရှိတော့တွေးထိုင်းမင်းအိမ်ငိုင် အိတ်ချင်ကမြည်နေအကြံစီကင်းမဲ့တဲ့လူပြင်းလူအားနဲ့တူတယ်ကြံစီကင်းမဲ့ပြီဆိုဘာမှသူမစဉ်းစားတော့ဘူးဒီတိုင်းပဲထိုင်တို့ဝေထိုင်မိုင်းဝိတက်ကတော့အဲ့ဒီလိုမဟုတ်ဘူးဝိတက်ကကြပါလေအတူဖြစ်ဖက်တရားတွေကိုပရိပါကနမိတ်နိမိတ်ရရမယ်နော်ဒီနာကလုံကြီးတင်လေဝိတက်စီတူဖြစ်ဖက်တရားတို့ပရိပါနိမိတ်လုံကြီးတင်လေထဲတာသူစာသာအတန်ထွက်တာရေးတာ ပရိပါနိမိတ်အာယုံသို့နမိတ်အာယုံသို့ရောက်ရနေအောင်မနေမနာတင်ပေးရတဲ့သဘောရှိတယ်။သူကဒီဝိတ္တရဲ့သဘောတရားတွေကဇံပိုင်းမှာဆိုရင်ပရိပါနိမိတ်အာယုံရတော့မှဇံကရတာဟုတ်။အဲ့ဒီပရိပါနိမိတ်အာယုံမရသေးရင်ဇံမရသေးဘူး။ဒီပါနေပဲလင်းအောင်နမိတ်ပေါ့အာနာပါနရှင်ဒီလေးပေါ်မှာအာနာပါနာနဲ့လင်းအောင်ပြောင်းလာသည်တယောက်ရှုအဲ့ဒီအလင်းအောင်ပရိပါနမိတ် ပေါ်မှာတင်ပေးချိန်ပေးရွယ်ပေးတဲ့သဘောလေးပဲနော်မဏိမနာတင်ပေးရွယ်ပေးနော်ဌိနမိတာကြတော့အဲ့ဒီလိုမအဲ့ဒီလိုမလုံနိုင်ဘူးဘာပါလဲတွေးဝထိုင်းမဲအိတ်ချင်ငတ်မီးဘယ်အာယုံမှာတင်ပေးနိုင်လဲအာယုံတင်ပေးနိုင်လဲဒီအိတ်ချင်ငတ်မီးမှုမရှိဘူးလေဒါကြောင့်ဝိတက်နဲ့ဌိနမိတာလုံးဝဆန့်ကျင်ပဲပဲ ဝိဒဇာနေဖြစ်နေဌိနမယနိဝရဏတရားတို့စိတ်ဆင်မှာပေါ့နော်ဒီရလာတဲ့ဗြဟ္မဇာယဗြဟ္မဇာစိတ်ဆင်မှာဒုတိယဇာယဒုတိယဇာစိတ်မှာဝင်မလာရအောင်တော့ဖယ်ရှားပြလိုက်တယ်ဖယ်ရှားပြပါလေပရိပါဏမေအာယုံမှာစိတ်ကိုတင်ပေးနေလိုက်ဒါလေးမှတ်ထားပါနော်ဒါဇံပိုင်းကိုကြီးရည်ရွယ်ပြောတာဇံရနေအဲ့ဒီလိုဖြစ်တယ်ဟို ဒါကကုသိုလ်ဆံပိုင်းမဟုတ်အကုသိုလ်ဆံပိုင်းကြဘယ်ဖယ်ရှားနိုင်မလဲအာယုံကိုတော့တင်ပေးမှာဒါပြောခဲ့ပြီ။နောက်ဝိสารဝိสารကြတော့ဗာလေသူ့ရဲ့စံခြင်းမကဝိသိကိစ္စဝိသိကိစ္စဝိစာကိုဝိသိကိစ္စနေကစံခြင်းမတရားဖြစ်တနည်းအားဖြင့်ပြောရင်ဝိသိဝိสารဇာနေဖြစ်နေရင်ဝိသိကိစ္စနေဝနမဖြစ်ဘူး။ ဝိသိကိစ္စနိဝရဏတွေဝင်နေရင်လည်းပဲဝိสารဇာနေမဖြစ်ဘူးသူကဆန့်ကျင်ပဲဝိสารဇာနေရသွားပြီဆိုလို့ရှိရင်ဝိသိကိစ္စနိဝရဏတွေဖယ်ရှားပြလိုက်ဝိသိကိစ္စဆိုတာဘုရင်တို့ခဏနာကြားနေကြမယ်နိရှစ်မျိုးရှိတော့ဘုရားဘုံလည်းမယုံတန်တရားရှိနေဘုရားတော့မဟုတ်လားတရားတွေကလည်းဇံတရားတွေကဟုတ်မှာဟုတ်ရလားဒါမျိုးတွေပေါ့ ကိုယ်ကျင်လည်းမကျင်ဘူးရလည်းမရဘူးဆိုတန်တရားကြည့်တယ်ဒီတရားတွေကိုပြနေဒီတန်ဃာတွေဆိုတာတော့ဟုတ်ရလားတန်တရားရှိတယ်သိက္ခာပုဒ်တွေကဟုတ်ရလားတန်တရားရှိပြီဒီအာယုံကဘယ်နေတော့မလဲတန်တရားရှိမှတော့ရောက်တွေ့နေယုံမှန်တန်တရားဖြစ်ဘွာလဲယုံမှန်တန်တရားဖြစ်ဒီဟာလဲယုံမှန်တန်တရားလည်းဖြစ်အရင်ဘွာလဲယုံမှန်တန်တရားဖြစ် နောက်ဘဝလည်းယုံမတန်တရားဖြစ်ရှေးဘဝနောက်ဘဝနှစ်ခုလုံးယုံမတန်တရားဖြစ်တယ်မယုံဘူးပေါ့ရလက်မခံဘူးကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေသစ္စာလေးပါးတရားတွေပရိစ္ဆသမုပ္ပါတရားတွေဒီပဋ္ဌာန်းတရားတွေကြောင်းကျိုးဆက်ဆက်ဖြစ်နေပဋ္ဌာန်းတရားဆိုကြောင်းကျိုးဆက်ဆက်ဖြစ်နေပုံဟောတာဒီတရားတွေကိုလည်းသူမယုံဘူးဘယ်အာယုံမဆိုသူတန်တရားဝင်နေတာဟုတ်လား ၈မျိုးပေါ့အဲ့ဒီအောင်ရှုမှတန်တရားဝိုင်းအဲ့တော့တန်တရားဝင်နေဟိုအောင်မှလည်းတန်တရားဝင်ဒီအာယုများတော်မှာတန်တရားဝင်နေဝိสารကအဲ့လိုမဟုတ်ဝိสารကြောင့်ဝိတက်တင်ပေးလိုက်တဲ့ပြိဗာနမိအာယုကိုရောက်ရောက်နေစိတ်ကြောင့်ဝိสารနောက်ပြိဗာနမိကတည်းကပျောက်သွားမှာပဲလေဝိတက်ကဒီပြိဗာနမိကိုတင်ပေးတယ်ဟုတ်လားဝိသိကိစ္စကယုံမတန်တရားဖြစ်လာရင်ဒီပြိဗာနမိကလိုလိုပျောက်သွား တကယ်လို့ဝိสารရှိနေမယ်ဝိสารကဘာလို့မလဲခုနကဝိတက်တင်ပေးတဲ့ပရိပါဏမိအာယုံပေါ့နော်အဲ့တော့ဘာလို့မလဲဝိสารအတုဖြစ်ပဲတံမြေအတုဖြစ်ပဲတရားတော့ပရိပါဏမိအာယုံမှာကိုယ်အမသားရောက်ဒီပရိပါဏမိအာယုံထပ်တလဲဆွေးမြဲစွာသုံးသပ်နေတယ်သုံးသပ်နေတဲ့သဘောဆင်ញင်းနေတဲ့သဘောရှုမှတ်နေတဲ့သဘောပါပဲအာယုံတစ်ခုတည်းမှာသူက ဆင်ញံသုံးသပ်ပရိပါဏမိတ်အာယုတစ်ခုထဲပဲဝိသိကိစ္စကြောင့်မို့ဟိုအာယုလည်းမယုတ်ဒီအာယုလည်းမအာယုများစွာမတန်တရားဝင်တန်တရားဟိုမှတန်တရားဝင်နေတဲ့ဝိသိကိစ္စနဲ့အာယုတစ်ခုထဲမှာဗန္တတဲ့သုံးသပ်နေပရိပါဏမိတ်အာယုတစ်ခုထဲမှာဗမထထဆင်ញံသုံးသပ်နေတဲ့ဝိစာရဒါကြောင့်ဆင်ញံပဲဖြစ်တယ်ဟိုကအာယုများစွာတန်တရားဖြစ်နေဒီမှာအာယုတစ်ခုထဲတန်တရားမဖြစ်တခုထဲမှာဆင်ញံသုံးသပ် ဒါကြောင့်မို့ဝိสารဝိသိကိစ္စနိဗ္ဗာန်နဲ့ဆန့်ကျင်ဘက်ဖြစ်တယ်ဝိสารဇာနင်ဘုန်းကြီးတို့ဖြစ်နေပြီဆိုဝိသိကိစ္စနိဗ္ဗာန်ဒီဇန်စိတ်စင်မှာဝင်းမလာအောင်သူကလောင်ကျွမ်းဖယ်ရှားနိုင်ဖယ်ရှားပြီးတော့ပြိပါဏိမေအာယုမခမန်ထတ်တာဆင်ញင်သုံးတတ်တယ်အကြောင်းမို့ ဝိสารဟာဝိသိကိစ္စရဲ့ဆန့်ကျင်မဲ့နိဝရဏတရားလို့ဒီလိုမှတ်ထားမယ်နော် နောက်တစ်ခုဆက်ကြည့်မယ်နော်နောက်တစ်ခုကြပီတိပီတိကြတော့ဗျာဝရနိဝရဏရဲ့ဆန့်ကျင်မဲ့တရားဒီလိုမိတ်တာပီတိကနှစ်သက်တာပြိဗာနမေအာယုံနှစ်သက်သဘောကြ ဗျာဝရဆိုတာတော့မနစ်သက်တဲ့သဘောပဲအဲတော့ပိဋိဇာနေဖြစ်နေရင်ဗျာဝရနိဝရဏတွေဖယ်ရှားပြလိုက်တာလောင်ကျွမ်းပြလိုက်အဲဗျာဝရနိဝရဏတွေဝင်လာရင်တော့ပိဋိကလိုလိုပြုတ်ကျသွားပါပဲအဲတော့ဗျာဝရဆိုတော့ကတော့တေကိုရောက်ကောင်းဒေါသပေါ့ဗျာဝရတို့ဒေါသတို့ဆိုတူတူပဲအဲတော့ဒေါသဖြစ်လာရင် စိတ်ကမချမ်းသာဖြစ်လာရင် အာယုံကိုဘယ်တော့မှနှစ်သက်မှုမဖြစ်နိုင်ဝိဇာကကြတော့ဒီပရိပါဏိမြောင်အာယုံဖမထထဆင်ញင်တောက်တတ်နေပြီမဲ့လို့ဟုတ်လားဗျာပါဒနှောက်ရှက်လိုက်မယ်ဆိုရင်အာယုံနှစ်သက်မှုမရှိတော့နှစ်သက်မှုမရှိဒီပရိပါဏိမြေကပြုတ်ကျသွားမှာဟုတ်တော့ဝိဇာကဆင်ញင်တောက်တတ်ပြီးတယ်ပရိပါဏိမြေအာယုံမှာပိဋိကအာယုံပိဋိကဒီပရိပါဏိမြေအာယုံလေးကိုနှစ်သက်သဘောကျသွားပြီဆိုလို့ရှိရင်တော့ ပြဝရဝင်မလာနိုင်လို့ပြဝရလိုလိုပဲ့ပြီးသားဖြစ်ဒါကြောင့်ပိဋိကပြဝရနဲ့ဆန့်ကျင်မဲ့ဖြစ်တယ်ပိဋိဇာနေဟာပြဝရနိဝရဏတရားတွေကိုရတာတဲ့ဇန်စိတ်စင်မှာဝင်မလာရောက်ဖယ်ရှားပြီးတော့ပရိပါနိမိအာယုံမှာလွန်စွာ နှစ်သက်သဘောကျနေတဲ့သဘောလေးရတာပိဋိပါပဲဝေဒနာဝေဒနာခုနပြောခဲ့ပြီဒေဝနာကတော့ဇံပိုင်းကြည့်နော်ဒုက္ခနဲ့ဝေခဝေဒနာပဲ အကုသိုလ်ဘိုင်းတွေပါကြည့်မယ်ဆိုရင်ဒီဝေနာကသုံးဒေါမနတဝေနာနဲ့ပါတာပဲဇာနင်တရားကိုကခုနှစ်ပါးရှိတယ်ဒါကြတော့ဟိုသမုတ်စီပိုင်းတွေပါနော်ဘုဓမရေးရလဲဒီမှာတွေသင်ပေးတဲ့တရားတွေကိုဒီသင်တန်းမှာလေ့လာနေကြတော့သမုတ်စီပိုင်းလည်းအရင်ကလေ့လာပြီးပြီသမုတ်စီပိုင်းမှာဇာနင်ခုနှစ်ပါးဆိုဒါလေးတွေအဲ့မှာမှတ်မိအောင်လေ့လာတာ ဒီဗေဒမာတွေလေးလာထားမှဒီထန်တရားတွေပါလေးလာတွေကပို့ပြီးနားလဲသဘောပေါက်ဗေဒမာမလေးလာထားရင်တော့ဒီဗေဒမာတွေပြန်ပြန်ပြောနေရတာဒါတွေလည်းချိန်ကုန်တယ်ပြီးတော့လေဟိုအစင်တိုင်းမပြောတဲ့ခါကျမှတ်မိဖို့လည်းမလွယ်ဘူးကိုကတော့ဗေဒမာလေးလာတဲ့ခါကျကန္နာလေးသူ့အနေသူ့အနေမှတ်မှတ်မှတ်မှတ်သွားအဲခုလိုယူပြောလိုက်တကောင်ဒါဒီလိုပါလားဆိုတော့သဘောပေါက်တယ် ပြီးတော့ဒီဝေဒနာကအဲဒုက္ခလည်းဖြစ်မယ်ပြီးတော့ဗာလည်းဖြစ်နိုင်သေးလေဒေါမနတာလည်းဖြစ်နိုင်တယ်ဥပေက္ခလည်းဖြစ်နိုင်တယ်ဒီလိုမှတ်တာနော်ဒါပေမဲ့လို့ဒီဒုက္ခတို့ဒေါမနတာပေါ့ဗျာဒီဒီကြပြောရင်ဒါပေမဲ့လို့ဇံပိုင်းမှာတော့ဒုက္ခပဲတောင်းတာဒေါမနတာဒေါမနတာဥပေက္ခဒီ၃မျိုးပေါ့ ဒီသုံးမျိုးတရားကိုကောက်လိုက်တဲ့ခါကျဝေဒနာပဲကြဝေဒနာပဲကြတော့ဝေဒနာလို့သုံးလိုက်တော့ဝေဒနာဆိုတာကတော့ဒီမှာဇံပိုင်းကိုကြည့်ကိုကဇံပိုင်းပြောနေတော့ဒီဇိုင်းကဒုက္ခဝေဒနာဥပေက္ခဝေဒနာဆိုဇိုင်းကလေးတွေဖြစ်နေမယ်ဆိုရင်သူ့ရဲ့ဆန့်ကျင်ဘက်ကပါလဲဥဒိသနဲ့ကုက္ကုသနိဝေဒနာဒုက္ခဝေဒနာကကြတော့ပါလဲဆိုပိဋိနှစ်သက်သောကြတဲ့ပရိပါဏိမိအာယုမှာသူက ချမ်းသာတာခံစားနေတဲ့သဘောလေးဥပ္ပခါလည်းငြိမ်သက်ပြီးခံစားနေတဲ့သဘောလေးငြိမ်သက်ဒီငြိမ်ချမ်းသာပေါ့ဗျာသူကတော့လှုပ်ရှားမှုရှိတယ်ဒီဝေနာစုဒုက္ခဝေနာဥပ္ပခဝေနာသောမနတဝေနာဥပ္ပခဝေနာ ဖြစ်နေမယ်ဆိုရင်ဒီဇံအင်းဖြစ်နေမယ်ဆိုရင်တော့ဇံပိုင်းဆိုရင်တော့ဥဒိစ္စနဲ့ကုက္ကစနေမှုတော့မဖြစ်နိုင်ဘူး ဩရိဇကုက္ကစနိဝရဏတွေဖြစ်နေမဲ့ဆိုရင်လည်းဒီဒုက္ခဝေဒနာဥပေက္ခဝေဒနာဖြစ်နိုင်ဒါလေးမှတ်တာဒီကတော့ဝေဒနာဇာနေတွေကိုယ်တဏ္ဍမှာဖြစ်လာပြီဆိုရင်တော့ဥရိဇနိဝရဏဇာနေရတဲ့ခိုက်တာမှာဒီနိဝရဏကိုဥရိဇကုက္ကစနိဝရဏဖယ်ရှားလောင်ကျွမ်းပြလိုက်အဲဒီမှာကြည့်အောင်ဩဒိစ္စဆိုတာ အာယုံမှာမကပ်ဘဲနဲ့ပြန့်လွင့်ပြီးတော့မငြိမ်မသက်ဖြစ်နေနော်တရားရှုမှတ်တဲ့ပုဂ္ဂိုလ်ကဒီဥဒိစ္စကိုနားတဲ့သဘောပေါက်တယ်ပြန့်လွင့်တယ်ဆိုဒီလိုစာမာတော့တုံးတယ်ပေါ့ဗျာဥဒိစ္စပြန့်လွင့်ရှုမှတ်နေတဲ့အာယုံမကပ်တာပဲပြန့်လွင့်တယ်ဆိုအာနာပါနရှုမှတ်တဲ့အာနာပါနအာယုံမှာမကပ်ဘူးဗျာစိတ်ကထွက်ထွက်ထွက်ထွက်ဒါဥဒိစ္စဩဝါယောဒကိုမှတ်တယ်ဝါယောဒမှာလည်းစိတ်ကမကပ်ဘူးထွက်ထွက်ထွက်ထွက်သွားနေဒါဥဒိစ္စသဘောပဲ အာယုံကမကပဲနဲ့ပြန်လွှဲပြီးမငြိမ်သက်ဖြစ်နေတဲ့သဘောမျိုးဥဒိစာလို့ခေါ်တယ်ဒီဒီဘုန်းကြီးတို့ပြပုံတစ်ခုတည်းကိုကြောက်ခက်လေးခြားလိုက်ဟိုပြရီဘွားကလေးနဲ့အကန့်အသတ်မရှိလွှဲပြန်ဥဒိစာဖြစ်နေတယ်ဒီအောင်ကိုထားလို့မရဘူးလွှဲမျောနေတာတရားမိုက်နေတရားမိုက်နေတယ်ဒီကနေ့ကိုတရားမှတ်နေတယ်စိတ်ကလွှဲနေတာလွှဲမှန်းကိုမသိဘူး သက်ဆိုင်ရာပုဂ္ဂိုလ်အောင်လဲချက်ပေးခေါင်းလောင်းလေးတီးလိုက်မှသုံးဖို့နိုင်ထိုးတန်ကြမှာဩငါတရားမှတ်နေပါလားအဲ့ဒီမှာပဲအတွေ့ရရလို့ရတဲ့သဘောမျိုးဖြစ်တော့ဒါလည်းလုံးဝရမတော့ဘူးဒီတော့ဩရိစ္စသဘောအာယုမကပ်ဖဲနဲ့ပြန့်လွင့်မရှင်ပြန့်လွင့်ပြီဆိုမငြိမ်သက်တော့ဘူးကိုယ်ကလည်းလှုပ်စိတ်ကလည်းလှုပ်နေကိုယ်ကိုစားကြပါလေကိုယ်လှုပ်သမျှတွေနောင်တရပူပန်းနေတယ် ငငယ်တုန်းကဗုဒ္ဓမာသမ ्या အရွယ်လည်းငယ်တော့ငယ်တဲ့ခါကျဗုဒ္ဓမာသမ ्या အကုန်လုံးဟိုကြီးတဲ့ခါကျကြီးမဟုတ်တာတွေလောက်ခဲ့တာတွေပြန်ပြီးစဉ်းစားလိုက်တော့ဟိုငါဗုဒ္ဓတွေရှောက်တုံးနေပါဥပါမိတတ်တယ်။နောင်မမူတာနောင်မတားတယ်နောင်တာဆိုနောင်မရလုံနေတော့ပဲရအောင် ငငယ်တို့အဲ့ဒီမကောင်းမှုဒုစရိုက်တွေနဲ့ချိန်ကုန်တဲ့ကုသိုလ်ကောင်းမှုကြမလောက်နိုင်ဒါမျိုးတကယ်အထုတ်ချင်တဲ့ခါကျခဏကြီးကလည်းမလိုက်နိုင်စိတ်ကလည်းမလိုက်နိုင်ဒါမျိုးဖြစ်နေခဏကလည်းမလိုက်နိုင်တော့ပြတက်ကြီးလာတဲ့ခါကျဟုတ်လားကြမ်းမြေမောထိုင်ဖို့ဘုန်းကြီးတို့တော့တော်တော်ခက်တာတက်ကြီးလာတယ်ခက်လာတယ်ပါငငယ်တို့ကတင်းရင်မလုပ်ခဲ့ဘူးကြီးမှလုပ်ချင်တဲ့ခါကျခဏကလည်းမလိုက်နိုင်စိတ်ကလည်းမလိုက်နိုင်စိတ်ကလည်းငယ်တို့ကလည်းမထက်တန်တော့ဘူးလေ အဲလိုမှလိုက်အင်္ဂိုင်းမေ့မျောနေသူကိုထိုင်မိုက်နေတာမျိုးငယ်တော့ကလို့မရှိဘူးအဲ့တော့ငယ်ငယ်တော့ငါဒါတွေလုပ်အောင်ခုမှလုပ်တဲ့ခါကျမရတော့ဒီလိုတွေနောင်တရတတ်တယ်ဥရိစကုတ်ကုတ်စဆိုလုပ်ခဲ့တဲ့မကောင်းမှုလုပ်ပြီးတော့လေနောင်တရနေတာကောင်းတာတွေမလုပ်ဖြစ်တော့လေနောင်တရနေတာဥပန်းနေတာပါပဲဒုက္ခဝိနာတို့ကတည်ငြိမ်ပြီးတော့နေတဲ့သဘောပဲ တည်ငြိမ်ပြီးတော့ခံစားနေတဲ့သဘောလေးပဲဒုက္ခဝေဒနာကြတော့ချမ်းချမ်းသာသာခံစားနေတယ်ပေါ့ဥပ္ပခာဝေဒနာကြတည်ငြိမ်ပြီးခံစားနေတဲ့သဘောပေါ့ဒါကြောင့်မို့ဒုက္ခဝေဒနာနဲ့အလားတူတဲ့အတွက်သူ့ရဲ့ဆန့်ကျင်မှလားဥဒိစ္စကုတ်ကုစာပဲတဲ့ဒီစာပေကျမ်းကများမှာရှင်းတာအပရိဘာဝနိမိတ်အာယုံမှာစိတ်စဉ်ကနိတ္တအာယပိတိဖြစ်နေပြီမလို့ တာယာဝယ်အနေနဲ့အာယုံမခံစားနိုင်ဘူးနော်ကိုကဒီနိတ္တဝအာယုံပေါ့လေပြိပာနိဗ္ဗာန်အာယုံတာယာဝယ်နဲ့အာယုံမခံစားနိုင်ဘူးဆိုရင်စိတ်ကငြိမ်ငြိမ်သက်သက်ပဲဖြစ်တော့ဩရိဇကိုကနောက်ရှက်တဲ့အတွက်ဘာဖြစ်လဲအာယုံမကတ်တော့ပူပါမှုတွေဝင်ပြီးပြိပာနိဗ္ဗာန်အာယုံလျှော့ကြထွက်သွားတယ် ဒုက္ခကကြတော့ဗာလဲဆိုပရိပါဏိမိအာယုရခံစားပြီးငြိမ်သက်အေးချမ်းနေတဲ့တော့ဒါကြောင့်မို့ဒုက္ခနဲ့ဩရိစကုက္ကဆဆန့်ကျင်ပဲဒုက္ခဇာနေဖြစ်နေဩရိစကုက္ကဆနိဝရဏမဖြစ်ဘူးဩရိစကုက္ကဆနိဝရဏနဲ့နှိပ်စက်နေတယ်ပဲဒုက္ခဇာနေအလိုလိုပြုတ်ကြတော့ဒါလေးနားလည်ထားပါ ဒါကြောင့်သူကဇာနေဖြစ်နေတဲ့ကဒီဥဒိစ္စကုက္ကုစနိဝရဏတွေကိုစိတ်စီမှာဝင်ရောက်လောင်ကျွမ်းနေဖယ်ရှားတယ်ဖယ်ရှားပြီးပါလေပြိပါနမိအာယုံရဲ့ရဆိုခံစားနေတာဥပေက္ခဆိုရင်ဒါဒုက္ခဝင်တာပေါ့နော်ဥပေက္ခဆိုရင်တော့ပြိပါနေတည်တည်ငြိမ်ငြိမ်နဲ့ဒီအာယုံပြိပါနေပြီးအာယုံရဆိုခံစားနေတဲ့သဘောနောက်တမာတိဒီတမာတိကတော့ရေးကြည့်တယ်ပေါ့တမာတိတရားထုတ်ပြီးဆိုရင် စံဆိုစံတမာရီပေါ့စံတမာရီကဥပ္ပစာရတမာရီအပနာတမာရီဝိပဿနာပိုင်းကျတော့ဝိပဿနာတမာရီရအောင်လုပ်ရတယ်နော်ဝိပဿနာတမာရီရမှအသိဉာဏ်เนี่ยဖြစ်တယ်ဝိပဿနာတမာရီမရသေးတော့ဘုန်းကြီးတို့တွေဘာသိဉာဏ်မဖြစ်ဘူးဒါလေးမှန်တယ်အဲ့တော့တမာရီရဖို့ဘာလုပ်ရမလဲဆိုတော့နှစ်သက်စရာအာယုံပေါ့ကာမဆိုကာမဂုဏ်အာယုံ၅ပါးကိုပြောတာ ဒီပေါ်မှာလိုချင်တာတဏှိတာတွေ့တာမြတ်လို့တာသဘောကြတာအဲဒီလိုအာယုန်ဒီပေါ်မှာနှစ်သက်ဆရာအောင်ဒီမှာနှစ်သက်သဘောကြနေနော်ကာမိဆန္ဒနိဝရဏဖြစ်တာကာမိဆန္ဒနိဝရဏဖြစ်နေတော့ဘာသမားလေးမှမရဘူးဗျအဲ့ဒါလို့သိကြတယ်အကြောင်းတရားထုတ်တဲ့ခါကျဇာမန်မြအာထုအာထုဝိပဿနာပဲအာထုအာထုဒီအာယုန်မှန်သမျှဖြတ်တော့နေဘာမှမကြည့်ပဲနေ Facebook လည်း ဘာတရေမှာကိုမကြည့်ပဲနဲ့နေရအဲ့ဒါမှဒီတမာရီကရဟိုတရင်လေးကြည့်လိုက်တရင်လေးဖတ်လိုက်နားထောင်လိုက်ဟုတ်လားပုံမှန်လေးပေးလိုက်တောက်နေတော့ဘယ်တော့မှတမာရီမရနိုင်တမာရီမရတမာရီမရဘာမှသိညာမဖြစ်ရှိထားတဲ့တမာရီကို ပြုတ်ကျသွားအတ္တကာကျပြန်ပြန်စားနေဒါကြောင့်တမာရီဟာကာမိဆန္ဒနေပဲနော်အပြောအာယုန်တွေရဲ့ အာပြောအောင်နဲ့ဆန့်ကျင်ဘက်တရားဖြစ်တယ်ပြောအောင်နဲ့နှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးじゃတမားဒီပဏိနမှာဖြစ်တာတမားဒီအားကောင်းတဲ့ပုဂ္ဂိုလ်လည်းတရားတွေဖြတ်တောက်နိုင်လို့ရတယ်ဒါကြောင့်မို့ကာမိဆန်ဒီတမာရီဟာကာမိဆန်နေုံတော့လောင်ကျွမ်းနဲ့ဖယ်ရှားတဲ့ဖြတ်တောက်ထားတယ်။တမာရီရတဲ့ခိုက်တံပေါ့။ ကာမိဆန္ဒဆိုဘာလဲအာယုံ၅ပါးကာမဂုဏ်တရားနှစ်သက်မြန်နိုးတဲ့လောဘတဏပဲအနှစ်သက်မြန်နိုးတယ်ဒီအာယုံ၅ပါးကာမဂုဏ်တရားတော့တစ်တိုင်းတစ်ကောက်ကောက်လိုက်နေတာလိုက်နေပြီဆိုဟာဘာဖြစ်လဲစိတ်ကမငြိမ်တော့ဘူးဗျာမငြိမ်သက်တဲ့သဘောပဲဟောတမာရီဟာပရိပါဏိမိအာယုံတစ်ခုတည်းမှာ ငြိမ်သက်တည်ကြည်ပြီးကတ်နေတဲ့သဘောကာမိဇာနာကြတော့ဒီအာယုံ၅ပါးဟိုအာယုံဟိုအာယုံလည်းလိုက်ဒီအာယုံလိုက်လည်းလိုက်ဟုတ်လားရုပ်ရှင်ကြည့်နေကြည့်လိုက်အတန်တချင်းသားလည်းနားထောင်လိုက်တာစားစရာလည်းစားနေလိုက်တာအာယုံဒီကုဒီကုလိုက်တယ်ခုအတန်နားထောင်လိုက်တော့ကြရုပ်ကြည့်လိုက်တော့ကြစားစရာစားလိုက်ဒီလိုပေါ့ခံစားမှုမျိုးစုံတခုတခုလိုက်နေဖြစ်စင်တဲ့တိတ်မြန်တော့တထပ်ဖြစ်နေဒီလိုထင်အဲ့လို အာယုံမှန်သမျှလိုက်နေတဲ့ကစိတ်ကမငြိမ်သက်ဘူးပေါ့ညာအဲကြောင့်ကာမိဆန္ဒအာယုံ၅ပါးကာမဂုဏ်တရားတွေလိုက်နေတဲ့ပုဂ္ဂိုလ်ကာမိဆန္ဒနိဗ္ဗာန်နှိမ့်ဆက်နာကာမိဆန္ဒနိဗ္ဗာန်တွေနှိမ့်ဆက်ခံတဲ့ပုဂ္ဂိုလ်ကသမာဓိမရကာမိဆန္ဒနိဗ္ဗာန်နှိမ့်ဆက်ခံရပြီနောက်ဆက်ပေးခံပြီဆိုရင်ဘုရားတို့ဝိတက်တွေလည်းဝိတက်ဇာနေလည်းမခံနိုင်ဘူးအာယုံတင်ပေးဖို့မလဲဝိသရာဇာနေလည်းမခံနိုင်ဘူး ပရိပါဏမီအာယုံသုံးသပ်ဖို့မလွယ်ဘူး။တမာရီ ပြုတ်ကျသွားပြီဆိုရင်ဒီအာယုံနှစ်သက်ဖို့လည်းမလွယ်ဘူး။ချမ်းသာခံစားဖို့လည်းဖြစ်နေ။အဲ့လိုမဖြစ်တဲ့အတွက်ပါလေ။ကိုရထားတဲ့ပရိပါဏမီအာယုံပြုတ်ကျသွားတာပေါ့ဗျ။ဒါကာမိစန္ဒရဲ့စွမ်းရည်ပေါ့ဧကဂရာကြတော့တမာရိယာလို့ပေါ့ ဒီပရိပါနေပြီးအာယုတစ်ခုတည်းပဲသူကပ်ပြီးတီးနေတဲ့သဘောလေးတီးငိမ့်နေတဲ့သဘောလေးကပ်ပြီးတီးငိမ့်ပြီးဆိုဟုတ်လားရှုမှတ်တာအင်မတန်ကောင်းတာတဏှာကြီးထိုင်ရမလားနှစ်နာရီထိုင်ရမလားငါးနာရီထိုင်ရမလားအချာကြီးထိုင်နိုင်တယ်စဉ္ညာလျှောက်ပြီးမှတ်နိုင်တယ်မတ်တရပြီးမှတ်နိုင်တယ်ဣရိယာပုမျိုးစုံမှာအကုန်မှတ်နိုင်တယ်တက်တောင့်တက်တာလေးပဲမှတ်နိုင်ဒီမာရီအကောင်ဒီဇံပရိပါဏိမေဟောတနေ့ကိုမှတ်နိုင်တယ်တညလုံးမှတ်နိုင်တယ်ဒါမျိုးညာ ဧကဂါရပရိပါဏိမိအာယုန်တစ်ခုတည်း၌သာကပ်ပြီးတည်နေခြင်းသဘောမျှသာဖြစ်တယ်။ဒါကြောင့်မို့ဧကဂရာကာမိသန္တနိဝနာဆန့်ကျင်မှုဖြစ်တယ်။ဧကဂရာဇာနိယကာမိသန္တနိဝနာကိုကိုယ့်ရဲ့ဇန်စိတ်စစ်မှပုံရအောင် လောင်ကျွမ်းဖယ်ရှားပြရှေ့ဇာနိ၄ပါးအတွက်ပြိပါဏိမိအာယုန်ပေါ်မှာဆုဆိုင်ပြီးတော့ကတ်တည်စေတယ်။အဲ့ဒီမှာဘုန်းကြီးတို့နိဝနာတရားက ဒီမှာပြောတာ၅ပါးပဲရှိတာတကယ်တော့じゃ6ပါးရှိဘာကျမ်းနေလဲဆိုဝိဇ္ဇာနိဝရဏနိဝရဏဆိုတာကဖုံးတတ်တဲ့ကာကွယ်တတ်တဲ့သဘောဘာတွေဖုံးတတ်လဲဇန်တရားတွေလည်းဖုံးတတ်တာမဲဖို့တွေလည်းဖုံးတတ်တာဒါမျိုးနိဝရဏဆိုတဲ့သဘောဒါပေမဲ့လို့ အဝိဇ္ဇာနိဝနာကိုတော့ဇန်တရားကမဖုံးကွယ်တတ်ဘူးလေသူဖုံးတာကဘာလဲအဝိဇ္ဇာရဲ့သဘောမက်တို့ဖိုးလို့ဒါဖုံးကွယ်နိုင်တာဒါကြောင့်မို့အဝိဇ္ဇာနိဝနာမဇန်ကဖယ်ရှားတဲ့နိဝနာတွေမှာဝိဇ္ဇာနိဝနာမပါဝင်ဘူးနည်းနည်းလေးဖုံးလွှမ်းတတ်တဲ့သဘောတတ္တိကတော့ရှေ့နိဝေန၅ပါးဖယ်ရှားရနဲ့ပါဝင်ပါတယ်ဘာသာလိကဆရာတော်ကြီးက စာပေကျမ်းစာများနဲ့ညီသူကဗမာလိုရေးတာတော့ဒါလေးမှတ်သားဖို့ကောင်းတယ်ပေါ့နော်ဒီတော့ဒါကတော့ဇံပိုင်းတွေကိုလေ့လာတဲ့အခါကျရင်ဒီဇိုင်းငါတွေဖြစ်နေဒီနိဝရဏတရားတွေဖယ်ရှားတယ်ဒါမျိုးနားလည်သဘောပေါက်ထားမှုဒီနိဝရဏတွေဖြစ်နေတော့ဒီဇိုင်းငါတေကိုငါဘာမဖြစ်ဘူးဒီလိုမှတ်ထားမှုနော်ဒီဇံတရားတွေကလည်း ဒီအမြဲတမ်းရနေမှာလောကီဆန်တက်တက်ဆိုရင်သူကရဖို့မခက်ခဲလို့ရှော့ဖို့လည်းလွယ်တယ်ဗျအဲကြောင့်မို့ဒီဝိသုရိမဲမှာလည်းမြော့သွားကိုရင်လေးတော်တော်ဆံကစားခမ်းမနဲ့ညားလိုက်မယ်ဒါမျိုးတွေပြောတော့ဒီအကြောင်းအရာတွေဘုရင်တို့ပြောခဲ့ပါ နော်ဒီဇံရတဲ့ပုံကုံများကြတော့မန်ကင်းတလဲထင်းတလဲဇာနာလာပြုတ်ကအဲ့ဒီလေစာပေကျမ်းဂန်များမှာဖော်ပြထားတယ်သူကရင်းရရနေမှာမဲ့နဲ့ဖုံနဲ့တွဲရတဲ့ဇံမျိုးအားလားသူကလောကီလောကုတ္တရာဇံခေါ်တော့ဒါမျိုးကတော့မြဲတာလောကီဇံတက်တက်ကြတော့ရလွယ်တယ်ရှောလွယ်တယ်ရဖို့ လွယ်တယ်ဆိုရင်မလို့ရာပြီးသားပုဂ္ဂိုလ်ပြန်ယူနိုင်ရာလွယ်တော့ဟုတ်လို့ဆိုရင်တော့ဒီဇံရအောင်လည်းမနှဲရှုရဒီမေဇိမပါဏာတာထရံတတ္တိယအုံမှာသာမီလာ190နှစ်ဝိပင်းထကရာ280နှစ်မှာပါတဲ့အကြောင်းအရာလေးပေါ့ဇံပိုင်းနေမခိုင်မြဲတဲ့ဆိုအကြောင်းတခါမှရဟန်းတော်ပါ30 3ချိန်ပေါ့ ုန်းကြီးတို့ကလျာဏီမဟာစီရီပေါ့ဗျာအဲ့ဒီမှာပါသွားလဲအဲ့ဒီကလျာကလျာဏီမဟာစီရီဖူးမြော်ဖို့တော်လန်ခီပြင်ကြွလာကြလန်ခုလာမှာကျတော့ဘာတွေ့လဲဆိုတော့မိသူဖုတ်ပြီးပြန်လာတယ်တခါကြီးတွေ့မြန်တခါကြီးမှတနေ့ကုန်ထင်မိသွေးဖုတ်တဲ့လောက်ပြန်လောက်ရတော့ပါ နေဝကနီး ချိန်မှာပေါ့တရောတဝက်တပြက်လောက်ကျွမ်းပြီးတော့နော်ထင်မိသမျှစုဆောင်လောင်ကျွမ်းကြတယ်ထင်မိထင်မိဆွေးတွေကိုထမ်းပေါ့အိမ်ပြန်လာတကုလုံးကလည်းမိသွေးတွေပေးကြနေမဲတူနာပေါ့ဗျာဝတ်ထားတဲ့ဝစားတွေကလည်းဟုတ်လားဗာပြည့်လဲမိသွေးတွေမိသွေးမုံတွေကြတော့မဲတူဟွန်းတငုတ်တော်ဟုတ်လားအကုန်မီးလောင်ထားသလိုပြန် ဆယ်ပင်တွေကလည်းကောက်လိတ်အဲ့လိုဖြစ်နေရုပ်တက္ကနာဘာမှကို ကြီးညိုဝေရနှစ်သက်ဝေရမရှိဘူးလုပ်ငန်းဝေရနေပြီးတော့သူကလည်းသူ့အိမ်ပြန်လာ ရရန်တော်များလည်းရန်တော်များနဲ့သူကိုရင်ငယ်လေးတွေလည်းပါလာဒီတခါကြီးကြည့်ပြီးတော့တယောက်နဲ့တယောက်ကိုရင်လေးတွေဆိုစကြတော့ဟိုကိုရင်ဒိတာကိုတခြားကိုရင်ကြီးဟေးကိုရင်ဒိတာဟိုမှာ ကိုရင်တကာကြီးလာနေတယ်ခုနတကာကြီးမိသူတွေနဲ့ပေးပြီးတော့လုံးဝကြည့်မကောင်းတဲ့တကာကြီးအဲဟိုကိုရင်ကလည်းဟာအဲ့ဒါမှတပည့်တော်တကာကြီးမဟုတ်ပါဘူးရှင်ပြဖို့ပါဒီနောက်ကြပြောင်းရင်တကာကြီးရတာသူတို့နာရောက်ရောက်လာတကာကြီးမေးကြတော့ခိုင်းနာမည်ဘယ်လိုခေါ်လဲအဲမေးအဲ့မှာမိသွေးဖုတ်တဲ့တကာကြီးကဝန္ဒပလက်ဖြေးပြီးမိသွေး အသာချပြီရှင်ပြတော်ခဏရတော်မူကြပါအောင်ဘုရားလျှောက်တာအဆိုဖြင့်ခါဝဲပထေမြောင်ယူသေးသောရှ िख ိုးရှ िख ိုးပြီးမှရှ िख ိုးနေတဲ့ခိုက်တာမှာကိုကြီးလေးတွေလည်းထုံးစံအတိုင်းပေါ့ငယ်တဲ့ပုံကိုဆိုတော့ဒီတကာယူကြောင်ညာစားချမ်း အဲဒီမှာဒီကကြီးကသူတို့ကခွင်လေးတွေကဒီမတေးကြီးတွေရှိမှဒီကကြီးပြောင်းလာစားတော့ဒီကကြီးကတွေ့တော့ခွင်ကြီးဒီကကြီးကပါရှောင်းတယ်ခွင်တို့ရှင်ပြားများတပြီးတော့ကြည်ပြီးတော့ပြောင်းလောင်းနေကြလားကိုရင်တို့အခုလိုဖရာကြီးတို့ခြုံထားရုံနဲ့ပြီးဆုံးပြီးတော့တင်ငန်းဝိရုံနဲ့ပြီးဆုံးပြီးတော့မမှတ်ကြပါနဲ့တပီးတော့လေတစ်ချိန်က ရှင်ပြားတို့လို့ ရဟန်းတစ်ပါးဖြစ်ခဲ့မှုပါတယ်အရှင်ဘုရားတို့ကိုရင်လေးတွေဥစဉ်လေးတွေကြည်ရတဲ့စိတ်တည်ငြိမ်မှုလောက်တောင်မရှိကြသေးပါဘူးတပည့်တော်များရဟောနဲ့သာနာမှာနေတော့ကအလွန်တကူအိဋ္ဌိပကြီးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မှုပါတယ်ဘလောက်ဒီတကူဒီအိဋ္ဌိပကြီးလဲဇောကဇန်းနဲ့မကောက်အဘိညာဉ်တွေပါရတာ ဘယင်မှာရတဲ့ပုံကိုဆိုတော့ကောင်းငင်ကြီးကိုမြေကြီးလောက်နိုင်တယ်ဒီမြေကြီးကိုကောင်းငင်လောက်နိုင်တယ်အဝေးကို အနီးအနီးကို အဝေးဖြစ်အောင်လုပ်လို့ရစက်ကြောလာတစ်ခုလုံးချက်ချင်းဒိုးရောပါသွားလို့ရခဲ့ရှင်ပြားများအခုတပြည့်လက်တွေကြည့်လိုက်စမ်းပါတော်တွေကမြောက် ဒီလက်နဲ့မတူလားမဲတူနော်ညပတ်ပိတ်အရှင်ဘုရားတို့ဒီချိန်တုန်းကဒီလက်ဖွားတွေကလူပြည်မြေပြင်ကနေထိုင်ရမထလာတွေနေတွေကိုကင်တွယ်သုံးသပ်နိုင်ပါတယ်ဟောဒီတပီးတော့ခြေတော့တင်နေနေတွေလာတွေကိုလည်းခြေဖို့ပူကြောင်ကနင်းတယ်လို့ နင်းနိုင်ခဲ့တဲ့ခြေထောက်တွေပါပဲအဲ့လောက်ကြီးမားတဲ့တကောအိပ်ပြတပည့်တော်ရဲ့တတိမထဝိပဿနာ မရှုပွားပဲနဲ့အမြဲတမ်းဒီလိုနေသွားတဲ့အတွက်တရားလက်လွတ်တတိမေလျော်တဲ့အတွက်ဒါရီအလုံးပြည့်စည်ကုန်တယ်ပြောချင်တာတော့ဝိပဿနာအထုတ်မဲ့ညာဖွညာရအောင်အထုတ်မှဒီတရားတွေခိုင်မြဲတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့ ဒီဇန်တရားတက်တက်လေးတွေကျေနပ်နေနှစ်သက်နေညံ့နိုးနေနော်ဒီနေ့ပြုတ်ကြအောင်ပါပဲတပည့်တော်ဟာတဲ့အဲ့ဒီလိုတတိလက်လို့နေခဲ့တဲ့အတွက်ဝိပဿနာမရှုပွားတဲ့အတွက်အညာဖွညာနဲ့မရတော့မရတဲ့အခါကျတော့ဒီရထားတဲ့ဇန်တရားပညာတရားတွေအကုန်လုံးပျက်စီးကုန်ပြီဗျာ။ကွယ်ပြောက်ကုန်ပြီ ဒါကြောင့်မို့အရှင်ပြားများလည်းတာနာနဲ့ကြုံနဲ့ခိုက်တာမှာမမေ့မရောအထုတ်ကြပါမေးလျော်ရင်တော့ဟုတ်လားကိုရတာတဲ့ဇန်တရားမဲ့ဇန်တရားတွေပင်ရှင်တရားတွေပျက်စီးနိုင်ပါလေဒီသူတော်ကောင်းတရားတွေမှာမမေ့မလျော့နေနိုင်ပါကြမယ်ဆိုရင်ရှင်ပြားများမွေးတဲ့ဇာတိပေးအိုတဲ့အသက်ကြီးတဲ့စရာပေး သိရမယ်မရဏဘေးဆိုးကြီးကလွတ်မြောက်ကြမှာမှန်ပါဗျာတပီးတော့ကြည်ပြီးတော့တတိဝင်ကမမေ့မလျော့တတိတရားနဲ့หนีကြပါရှင်ဗျာလို့နောက်လာလဲရပြီပြောင်းလောင်ခါတာရှက်ရှက်တဲ့အတွက်တောင်ကဖြစ်လျှောက်ထားလိုက်ပါအဲ့ဒီချိန်မှာမှရန်တော်၃ချိန်ရန်တော်၃ချိန်ကိုယ်ရင်လေးတွေလည်းပါတော့ ရဟန်းတော်သုံးချိန်နဲ့တို့ကဖျားဘူးတဲ့ကိုရင်လေးများဒကာကြီးရဲ့စကားကြားတောင်ကဖြစ်ကြတောင်ကဖြစ်ပြီးဝိပဿနာကြိုးစားအထောက်လာအဲ့ဒီနေရာပါပဲအလုံးဟာရဟန္တာဖြစ်တယ်လို့ဒီလိုပြောတာပြောချင်တာတော့ခွန်ကြီးတို့ဇန်တရားတွေဘိညာတရားတွေဆိုတာကဒီလောက်လေးနဲ့ကျေနပ်နေရင်ချိန်ကြီးပြုတ်ကြသွားတယ် အထီးကတော့တမာရီပေါ့ကာမေဆန္ဒနှစ်သက်စရာအာယုန်တွေတွေ့လာမြင်လာကြုံလာရင်ဒါပြုတ်ကြအဲ့တော့ပြောလို့ရခုနကဆရာတိတိလေးဟာဒါကတော့အကျဉ်းချုပ်ပြတော့ဘုရားအခုဘုန်းကြီးတို့ခုနဇေယျကွက် ကြည်ကြည်ပေါ့အောက်ကဆရာခွဲကြည်ကြည်လေးဒါလေးဆက်ကြည့်ဒါရပညာဝရဟောထားတာဒါကြအကျေပေါ့နော်စောစောကဇာနိကဇာနာတံပြေတကတန်သမုတ်ဆိုအဲ့ဒါကခုနကဆရာခွဲလေးနဲ့အကျဉ်းဟောထားအကျေဟောတာနဲ့အကျဉ်းဟောတာတခြားတယ်နော်ဒီတော့ဒါကပါဠိလေးနဲ့ရှင်းပြဟွန်းနော်အဲဒါက တီတီဇေယနဲ့ဒီပါဠိနဲ့ဒီလိုပဲဒါအကျင့်ပေါ့နော်ဒီဇာလေးနဲ့อืมအခုဘုန်းကြီးတို့ပြောချင်တာကဒါအကျင့်ပြတာအကျယ်ကိုသွားချင်တာအဲတော့ဒီအကျယ်ပညာဝါဒကြတော့ဒီလောက်လေးတွေမကတော့ပါဠိတွေကျယ်ဟောဒီဝိတဝိစာရဒီမှာကုသိုလ်ရာမှာလည်းရှိတယ်အကုသိုလ်ရာမှာလည်းရှိတယ်ဇာကတမှာလည်းရှိတယ်ဇာကတဆိုဝိဘတ်နဲ့ကရိယာကိုပြောတယ် ဝိတဝိဇာပြပိတိဝိနာဧကဂရာဒီဆိုင်ကတရားတွေဟာကုသိုလ်ကာမောဒရာကုသိုလ်ပြမှာလည်းရှိတယ်ရူပကုသိုလ်အရူပကုသိုလ်လောဟုရာကုသိုလ်ဒီကုသိုလ်အားလုံးမှာရှိတယ်ရှိတဲ့အတွက်ဒါကိုဘုရားကအကျေဟောတာကုသလောဓမ္မောကုသလတာဓမ္မတာသာနာပိစိဏပိစယောကုသလောဓမ္မောအကြောင်း ကုသလတာဓမ္မတာအကျိုးဇာနာပစ္စေနာပစ္စယောဇာနာပစ္စယတတ္တိဖြင့်ကျေစုပြုတယ်အဲ့ဒါကိုမှချက်ကုသလာနေဇာနေငါနေဘယ်ကုသိုလ်စိတ်တွေပဲဖြစ်ဖြစ်စတိသူရှင်တဲ့စေတသိက်တွေရှိတော့ဝိတဝိစာရပိတိတုဝေဒနာဤကကရာဒီကုသိုလ်ဇာနေခေါ်တယ် ကုသိုလ်တရားတွေမှာဒီဝိတဝိသတာပိတိဝိနာယကတာဆိုင်က၅ပါးရှိတယ်။ဒါကိုကုသိုလ်ဇာနင်းတွေဖြစ်တဲ့အတွက်ကုသလာနိဇာနင်း၅နည်းဒီလိုသုံး။သူနဲ့အတူ ရှင်ပေါ်ရှင်မဲ့ကုသိုလ်သူကုသိုလ်တဲ့စိတ်အလုံးဖြစ်တော့ကုသိုလ်စိတ်22ပါးစေတသိက်38ပါးတံပြုတ်တက္ကဒါကိုရည်ရွယ်ပြီးဗုဒ္ဓဘာဝလဲတံပြုတ်တက္ကနံခန္ဓာနံ ဇာနာပစ္စေနာပစ္စယောဒါတစ်ချက်ပေါ့ဒီဒီဇာကလေးကြည့်ပြနော်ဒီဟာလေး ਨੇ ကုသလောဓမ္မကုသလတဓမ္မတာဇာနာပစ္စေနာပစ္စယောဒါလေးတွေကြည့်ပြကုသလာနိဇာနင်္ဂာနိဒါလေးကြည့်ပြတံပြုတ်တကာနာခန္ဓာနာဇာနာပစ္စေနာပစ္စယောဒါတစ်ချက်နောက်တစ်ချက်ကြကုသလောဓမ္မောဗျာကရတဓမ္မဒီလိုတောင်းတန်းကြည့်နော် ကုသလောဓမ္မဒီလိုလည်းကြည့်လို့ရအောင်ကုသလောဓမ္မဖြာကတာကဓမ္မတာဒီလိုကြည့်လို့လည်းရနော်အဲတော့ကုသလောဆိုကုသိုလ်ဇာနေနေပေါ့ဗျာဝိတဝိဇာပိတိတုကဧကရာဒီဇာနေ၅ပါးကိုပြောတာဒီကုသိုလ်ဇာနေ၅ပါးကြောင့်နောက်ကကုသိုလ်စိတ်ဒဇယုတ်ဖြစ်တာကုသိုလ်ဖြစ်တဲ့စိတ်ဇာယုတ်အခုဘုန်းကြီးဓမ္မဒေနာ ပေးနေတဲ့အခါကျကုသိုလ်စိတ်ဒဇယုတ်ဖြစ်တော့ယောဂီတို့လည်း တရားတွေနားနေသိနေတဲ့ကုသစိတ်စားရုပ်တွေဖြစ်တာစိတ်စားရုပ်ဆိုတာဗျာဒရာတရားပဲဒါကြောင့်မို့ဘုရားကကုသဇာနေနေကိုကုသလာနေဇာနေငါနေဒီလိုနောက်ကကုသကြောင့်ဖြစ်တဲ့စိတ်စားရုပ်တွေစိတ်တသမုဋ္ဌာနာရူပနံဇာနာပစ္စေနာပစ္စယောနော်ဒီလိုဒီကုသလောကုသလတာကုသလောပြာကရတာဒီလိုဟောတာ နော်ကုသလောဓမ္မောဗျာဂရတဓမ္မတာသာနာပိစိဏပိစယောကုသလာနိဇာနေငါနိဒါလေးဒီစေစာယုံတွေကြည့်ပြီးစိတ်တသမုဒ္ဒနာရူပနာဇာနာပိစိဏပိစယောနှစ်ချက်ရသွားပြီနောက်တစ်ခုကုသလောဓမ္မောဒီနောက်ကတူတူပဲကုသလောဓမ္မောကုသလတသာဗျာဂရတသာဓမ္မတာဇာနာပိစိဏပိစယောဒီနှစ်ခုကိုပေါင်းဟောလိုက်တာပါပဲ။ ကုသလာနိဇာနင်္ဂာနိခြေကအကြောင်းတရားတုံးနဲ့ရှင်ဘောရှင်မြတ်တရားတွေကိုသံယုတ်တကနာခန္ဓာနံစေတသမုဒ္ဒနာရူပနံဒီနှစ်ခုပေါင်းဇာနာပစ္စေနာပစ္စယောဒီလိုသုံးချက်ထွက်လာတော့ပုံမှန်တော့ဒီမှာကျင်ကျင်လေးပေါ့ဒီမှာじゃကုသိုလ်အကုသိုလ်ပြာကရာတွေခွဲမထားဘူးဒီမှာခွဲဟောလိုက်တော့ အဲ့လိုသုံးချက်ကုသိုလ်နဲ့ပတ်သက်ပြီးသုံးချက်ထွက်လာအကုသိုလ်နဲ့ပတ်သက်ပြီးလည်းသုံးချက်ပါပဲအကုသိုလ်မှာလည်းဆိုင်ဇာနေတရား၅ပါးရှိတာပဲဝိတဝိဇာရပိတိဝိနာယေကကရာဒါလည်းဇာနေ၅ပါးရှိတယ်အာဟုဒလောဓမ္မောအာဟုဒလောဓမ္မတာဇာနာပိစိဏပိစယောအာဟုဒဇာနေ၅ပါးကိုအာဟုဒလာနိဇာနေ၅နိဒီလိုပြောတယ် သူ့ရဲ့ရှင်မောရှင်မတရားတွေကြတော့အာဟုစု12ပါးလုံးဖြစ်တယ်စေတသိက်29ပါးဒါကိုတံမြုပ်တခဏလို့ခေါ်တယ်အာဟုဒလာနိဇာနိငါနိတံမြုပ်တခဏခန္ဓာနာဇာနာပစ္စေနာပစ္စယောဒါလေးတွေကြည့်ပြီလို့ဟောနောက်တစ်ခုကုသလောအကုသလောဓမ္မောဗျာဂရတဓမ္မတာဇာနာပစ္စေနာပစ္စယော အကုသိုလ်ဇာနင်တရားတွေကိုကြည်ပြအကုသလာနိဇာနင်ငါနိအကုသိုလ်ကြောင့်ဖြစ်တဲ့စိတ်စားရုပ်တွေကြည်ပြစေတသမုဋ္ဌာနာရူပနာဒီမှာကြည်ပြဇာနာပစ္စေနာပစ္စယောဒါနှစ်ချက်ရပါနောက်ကုသလောဓမ္မောအာကုသလောဓမ္မောအာကုသလသသပြာဂရသသဇာနာပိဓမ္မတဇာနာပိစေနာပိစယောနှစ်ခုပေါင်းလိုက်တာလေ ရှေးအာကုသဇာနင်များကိုတော့အာကုသလာနိဇာနင်ငါနိဒီလိုပြပါသူတို့နဲ့ရှင်မောရှင်မတရားတွေတံပြုတ်ကနာဓမ္မနံတံပြုတ်ကနာခန္ဓာနံအကုသိုလ်ဇာနင်တရားတွေကြောင့်ဖြစ်တဲ့စေတစာယောကိုကျတော့စေတသမုဋ္ဌာနာနိဇာရူပနာဇာနာပစ္စည်းနာပစ္စယော ကုသိုလ်မှာ၃ချက်ရသလိုဘုရားကအကုသိုလ်မှာလည်း၃ချက်ဟောသွားပါတယ်ပြီးတော့မှပြာကရသွားမယ်ပြာကရောဓမ္မောပြာကရတဓမ္မတာဇာနာပစ္စေနာပစ္စယောဒီပြာကရတရားတွေကြတော့ဝိဘက်ရှိတယ်ကရိယာရှိတယ်ဝိဘက်မှာလည်းဝိတဝိစာရပိတိဝိနာယကတာစာနေ၅ပါးရှိတာ ကရိယာစိတ်မှာလေဝိတဝိဇာရပိဋိဒုက္ခယဝေဒနာယကဲဒီဇာနဲ့ငါးပါးရှိတာအကြောင်းမို့ဝိဘတ်မှာဝိဘတ်ဖြာကရကိုဝိပါကဖြာကတာနီကရိယာဖြာကရကိုကရိယာဖြာကတာနီဇာနေငါနီဒီလိုသုံးတာဝိဘတ်ကရိယာဖြာကရကရိယာဝိဘတ်က ဝိပပြာကရမှာလည်းဇာယင်္ဂတရားတွေရှိတယ်ကရိယာပြာကရမှာလည်းဇာယင်္ဂတရားတွေရှိတယ်ဝိပပြာကရဏီဝိပါကပြာကရဏီအနီပြာပြာဇာနေငါနေဇာနေငါကိုတော့ပြပေါင်းလိုက်ဝိပါကပြာကတာနီကရိယာပြာကတာနီဇာနေငါနီသူ့ရှင်ဘောရှင်ပြားတွေနော်သူကြတွေ့ပြဆောင်ချက်30ကျင်းနဲ့ဝိဘတ်စိတ်26ပါကရိယာစိတ်20စိတ်3 18ဒါကိုကြည့်ပြီးတော့ သံယုတ်ကနာခန္ဓာနာဇံကြောင့်ဖြစ်တဲ့ဇံကအကြောင်းဖြစ်တဲ့စိတ်စိတ်စာယုတ်ရှိတယ်စိတ်တသမုဒ္ဒနာနာရူပနာစိတ်တသမုဒ္ဒနာနေစာရူပနာဇာနာပစ္စည်းနာပစ္စည်းယောကမ္မဇယုတ်ကြောင့်ပရိသန်ကြီးခိုက်တမှာပဲဖြစ်တဲ့အတွက်အဲ့လိုဟောလေပရိသန်ကြီးခဏီနော်ပရိသန်ကြီးတီးတယ်ဆိုတာကရိယာနဲ့တီးလို့မရဘူးလေဝိဘတ်နဲ့ပဲဝိဘတ်ပြာကတာနဲ့ပဲတီးလို့ရတယ် ဝိပဿစိတ်နဲ့ပဲပရိသတ်နဲ့နေလို့ရဝိပါကပြာကတာနီဇာနင်္ဂာနီဒီဝိပဿပြာကတာမှာလည်းပရိသတ်နေခိုက်တာမှာဇာနင်္ဂာ၅ပါးလို့ရှိတယ်သူနဲ့တူရှင်မောရှင်မတရားတွေကြည်ပြီးတော့တမ်းမြတ်တွေကနခန္ဓာနံကမ္မဇာယုတ်ကိုပါသုံးတာလေကတ္တတာဇရူပနံဒါကမ္မဇာယုတ်ကိုပြောတာဇာနာပစ္စေနာပစ္စယော ဇဟားလေးကြည့်ပြီးအဲ့ဒီလိုအကျယ်ဟောလို့ရပထမဇဟားလေးကတော့ အချင်းပစ္စယနေတာတွေဟောတာတယ်ဒီဇာလေးကတော့ပညာဝရမှာအကျေဟောတာတယ်ဒီလိုမှတ်ထားမယ်နော်အဲ့ဒါဆိုရင်အထံလေးလာနည်းနည်းလွယ်လာပရမအချင်းလည်းသိတယ်ဟောအကျေလည်းဒီလိုဟောနိုင်မှာလားဆိုတော့သဘောပေါက်လာနော် ဒီနေ့လောင်းနဲ့တိတ်မယ်နော်ဟုတ်ကဲ့နဲ့တရားဟောစရာရှိလို့ဒီဟောပြောဆိုစကူမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်များပြည့်တဲ့စဉ်နဲ့ပြေဝပါဗျာ